ခန်းကြီး32အငယ်1မှ8ကြီးရှုလောတရားသဖြင့်အုပ်ဆိုးသော ရှင်မြင်းတပန်းပေါ်ထွန်းတော်မူလိမ့်မည်မင်းသားမူမတ်တို့သည်တရားသဖြင့်စီရင်ကြလိမ့်မည်ထိုမင်းတို့သည် လေလုံ၍မိုးသက်မုန်တိုင်းကွယ်ရာအရက်ကဲ့သို့၎င်းတွေးချောက်သောမြေ၌စီးသောချောင်းရည်ကဲ့သို့၎င်းနေပူသောအရက်၌ကြောက်လုံးကြီးအရိပ်ကဲ့သို့၎င်းဖြစ်ကြလိမ့်မည် မျက်စိမြင်သောသူတို့သည်ရှင်းလင်းစွာ မြင်ကြလိမ့်မည်။နားကြားသောသူတို့လည်းနားထောင်ကြလိမ့်မည်။သတိမရှိသောသူ၏စိတ်နှလုံးသည်ဆင်ခြင်၍ပညာရှိလိမ့်မည်။စကားအသောသူ၏လျှာသည်လည်းစကားပြီအောင် ပြောတတ်လိမ့်မည်။ယုတ်သောသူကို နောက်တဖန်အမျက်ဟူ၍၎င်း၊ဆေးနည်းသောသူကိုလည်းနောက်တဖန်စွန့်ကြဲတတ်သော သူဟူ၍၎င်းမခေါ်ရ။အကြောင်းမူကား ရုပ်သောသူသည်ရှို့ဝဲလျက်သာရဘုရားကိုနှုတ်ဖြင့်ပြစ်မှားလျက်မွတ်သိပ်သောသူကိုတာ၍ဆင်းရဲစေခြင်းဟံ၎င်းရေငတ်သောသူကိုရေမတောက်စေခြင်းဟံ၎င်းရုပ်သောစကားကိုပြော၍မကောင်းသောအကြံကိုကြံလေဦးမည်ဆင်းရဲသောသူုံးဆောင်ရာတစားသည်လဲဆိုးလှ၏ဆင်းရဲငတ်မတော်သူ၏အမှုသည်မှန်တော်လဲထိုတို့သောသူကိုမှုသာစကားအားဖြင့်ဖြစ်စည်းခြင်းဟာ မကောင်းသောအကြံကိုသာကြံတတ်၏စေတနာရှိသောသူမူကားစေတနာနှင့်ဆိုင်သော အကြံတို့ကိုကြံစီတတ်၏စေတနာနှင့်ဆိုင်သော အရာများအပြင်တည်ရလိမ့်မည်အငယ်ကူမှ20ငြိမ်သက်စွာနေသော မိမတို့ထကြငါပြောတန်ကိုကြားကြလော့တတိမရှိသောသူတို့သမီးတို့ငါစကားကိုနားထောင်ကြလော့ တတိမရှိသောမိမတို့သင်တို့သည်တနှစ်လွန်မှပူပန်ကြလိမ့်မည်အကြောင်းမူကားစပြစ်တီးကိုသိမ်းခြင်းအမှုပြတ်လိမ့်မည်စပန်းအတိနံကိုသိမ်းရာကာလမရောက်ရငြိမ်သက်စွာနေသောမိမတို့တုန်လှုပ်ကြလောတတိမရှိသောသူတို့ပူပန်ခြင်းရှိကြလော အဝတ်တစားရှိသမျှတို့ကိုပယ်ချွတ်ပြီးမှခါ၌ရှော်တီအဝတ်ကိုစီးကြလော ရင်ဘတ်ကိုခတ်ခြင်း ตาရသောလေယာနှင့်တီးများသော စပစ်နွယ်ပင်အတွက်ညီးတွားခြင်းရှိလိမ့်မည်ငါလူတို့၏မြေကို၎င်းဝမ်းမြောက်သောအိမ်နှင့်ရှင်လန်းသောမြို့ကို၎င်းစူးပင်အမျိုးမျိုးတို့သည်တက်၍လွှမ်းမိုးကြလိမ့်မည်ဘုံဗိမာန်တို့ကိုဆွန့်ပစ်၍မြို့၏အတံပလံငိမ့်လိမ့်မည်အောဖေလကုန်းနှင့်ရဲတိုက်တို့သည် အစင်မြေတွင်းနှင့်ပြည့်စုံ၍ရိုင်းသောမြဲပျော်မွေ့ရာ တိုးစုကျက်စားရာဖြစ်ကြလိမ့်မည်ဝိညာဉ်တော်သည်ကောင်းကင်မှငါတို့အပေါ်သို့သွန်းလောင်း၍တောသည်အတိနှံများသောလယ်ဖြစ်၍အတိနှံများသောလယ်သည်တောအုပ်ကဲ့သို့မှတ်ရသောကာလမရောက်မီတိုင်အောင်ထိုသို့ဖြစ်ကြလိမ့်မည်ထိုအခါတော၌ကတရားသဖြင့်စီရင်ခြင်းတည်၍အတိနှံများသောလယ်၌ကဖြောင့်မတ်ခြင်းပါရမီသည်အမြဲနေရလိမ့်မည် ဖြောင့်မတ်ခြင်းတရားသည်လည်းငြိမ်သက်ခြင်းကို ပြုစုလိမ့်မည်ဖြောင့်မတ်ခြင်းအကျိုးမူကားသာဝရငြိမ်သက်ခြင်းနှင့်လုံခြုံခြင်းသည်ငါ၏လူတို့သည်လည်းငြိမ်သက်သောနေရာ လုံခြုံသောမြို့ရွာဘေးလွတ်သောချမ်းသာရာအရတ်တို့၌နေရကြလိမ့်မည်တို့ရတွင်မိုးသီးကြသဖြင့်တောအုပ်ကိုလှဲ၍မြို့ကိုလည်းမြေနှင့်တညီသည်ဖြိုဖျက်လိမ့်မည်ယေရှိယအရရတို့၌ မျိုးစေ့ကိုကျဲ၍နွားခြေနှင့်မြဲခြေတို့ကိုလွှတ်တတ်သောသင်တို့သည်မင်္ဂလာရှိကြ၏